ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌30ရက်5လ68ခုနှစ်နံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်သာသနာတနေရာမှာပွင့်လာရင်တို့ဝင်လာတဲ့နေရာမှာအမွေလာယူကြတာလေဟဲ့ဟင်တို့လေရှူတွေရောအမွေလာယူတာလားဟင်ဟင် တချို့ကဒါနနဲ့မွေယူတယ်ဟင်ဟင်တို့ပါမြေကောင်းမြေတန်လေးပေါ်ကိုဟိုမျိုးစိတိုက်လို့ရှိရင် အပင်ကောင်းပင်တမရနိုင်ဘူးလားမှန်ပါဘူးဤဒါမူသာသနာတွင်အဲဒါနာသည် သာသနာပါဒါနာနဲ့မတူဘူးဟင်သာသနာတွင်မသင်ကျဲမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့သီလပေါ်မှာတို့မျိုးစိတိုက်ပြုဝင်ရတာကိုဗျာ ဒါလေးတို့သာသနာ့ဘာကာလာကြောင့်ဒါဒါပဲသူကိုရောက်ချပါတော့မှာပါဗျဟုတ်ကဲ့အမှန်ပါဗျတို့သာသနာ့ဘာကာလာကြတော့သင်ကျင်မြင့်မြတ်တဲ့သီလရှိတဲ့အလှူပံပုဂ္ဂိုလ်တွေမရှိရင်တို့စိုက်တဲ့မျိုးလေးတွေကတို့မြင်ညာနဲ့မှစိုက်တဲ့မျိုးလိုအပေမတန်ဘူးပေါ့တာမို့တို့ဒါနနဲ့အမွေယူရတယ်ဟုတ်ကဲ့အမှန်ပါဗျာပြီးတော့သီလနဲ့လည်းအမွေယူရတယ် ပုတ်ကလားဟင်သာသနာနဲ့ဂျုံနဲ့ကာလာသီလနဲ့အမွေယူအဲတော့တို့သီလမှာလည်းပဲတို့ခုလိုနေရာမျိုးကြတော့ရှစ်ပါးသီလသူမို့ကူပါသူမို့ဖေပါပုတ်ကလားဟင်မှန်ပါဗျာဟင်အဲကာမတို့နေတိုင်းနေတိုင်းတော့ငါးပါးသီလယူကြရတယ်ပေးသည်ဖြစ်ဖြစ်မပေးသည်ဖြစ်ဖြစ်အဲ့ဒီငါးပါးသောတိခါဘုတို့လုံမမယ် ဟုတ်ကလားဟဲ့မှန်ပါဗျာအင်းအဲ့တော့၅ပါးသောသိက္ခာပုဖြစ်ဖြစ်၈ပါးဖြစ်ဖြစ်၉ပါးဖြစ်ဖြစ်၁၀ပါးဖြစ်ဖြစ်ဒုစီမယူပါဘူးဗျာပေလာကဟောจิตတိဝတ္တိစီယူပါဘယ်လိုယူနိုင်မှာဟင်ဟင်လုံးပြတုံပြီလို့ဟင်ဟိုတီလာကျိုးမှာပြက်မှာကဒုစီပြက်မှာလားသတ်ဆရာနဲ့ကျုံမှာပြက်မှာ သာကြာတယ်မဖြစ်ပါဘူးဗျာဟုတ်ကလားဟုတ်ပါဘူးအဲဒုတိမသတ်စရာပါရှိလို့မကြောက်ဘူးခိုးစရာဟုတ်ရှိပါဘူးဖြည့်စည်းစရာဟုတ်ရှိပါဘူးအဲဒီမှာမရှိပဲလေဒီမှာယူရောမမမဟုတ်တာဒုတိမပါဏာတိပါတာဝိရမဏိသိက္ခာပဒံသမာဓိယာမိဆိုတပိတော်တို့ဥသတ္တရာနဲ့ဂျုံတဲ့အခါမသပါဘူးဘုရားတို့ကတိလာခဏပဲရှိပြီးတယ်ရာတိဘူး အဲ့သတ်ပြရနဲ့ဂျုံတဲ့ကာလာကြရင်အဲ့ဒီနေရာမှာတို့ကတရဏဂုံပွားရမှာဟင်ဟင်ဟောတို့ပါတော့တတ္တဟာလူကျင်လို့တတ်တာလည်းရှိတယ်မလူကျင်လို့တတ်တာလည်းရှိတယ်နှမျိုးတင်တယ်ဟင်ဟောကျက်တီဝက်တီငါးတီနွားတီအဲ့ဒါကျတော့လူကျင်လို့တတ်တာလားမလူကျင်လို့တတ်တာလူကျင်လို့တတ်တာပါအဲစားကျင်လို့လူကျင်လို့တတ်တာ ချင်းနေကြပိုးတွေမွေးစိုးမွေးဟောက်လူစိုးတခိုးတွေတွေ့တော့အဲ့ဒါတော့မတို့စားကြလို့လားဘာလို့တာဘာလို့တာတော့အမလူချင်းလို့တာတာသိခါတို့ဘာလို့သိခါဘုဒ္ဓဘလောက်များများရှိသမျှသိခါဘုဟာလူချင်းလူကျူးလို့နာနဲ့မလူချင်းလူကျူးလို့နာဒါတခုပဲတယ်မှန်ပါဗျာဟင်တို့ဘာလို့ကြိုက်လူကျူးလို့နာနဲ့မုံလူကျူးလို့နာဒါတခုပဲရှိတယ်ဟင်တို့ဘာလို့ဒီကိုယ်တော်ဝတ်တာတွေဟိုသူတစ်ပါးပစ္စည်းကို မတရားရယူတာဆိုတော့မင်းကြည့်သိကြည့်တစ်ခုပဲထင်တယ်ဟိဟင်လူချင်းလို့ယူတာရှိတယ်ဖြစ်လို့ဖြစ်ပြီးယူတာလည်းရှိတာပဲဟုတ်ကလားဟိအင်းကျန်တဲ့သိခါပုဒ်တွေသိကြည့်ပြနှစ်ခုကြည့်တယ်ပဲပြဒီနှစ်ခုပဲသိခါပုဒ်ဘလောက်ယူယူထင်တယ်ဟိဟုတ်ကလားဟိအဲ့တော့သူငါးနဲ့တွေ့တွေ့နွားနဲ့တွေ့တွေ့ကြက်နဲ့တွေ့တွေ့ဝက်နဲ့တွေ့တွေ့အဲ့ဒီချိန်မှာသူတဲရှိတဲ့လူချင်းစိတ်ကသူ့ကိုသွားပူဇာတာထင်တယ်ဟုတ်ကလား မှန်ပါဟင်တို့ကလူကြီးစိတ်ပူစားတဲ့အတိုင်းဒီကိုနဲ့ဒီဟိုစိတ်ကအလုံးလုံးပြရတာတင်နေဟဲ့ဟုတ်ကလားအဲ့အဲ့ဒီအချိန်မှာကြက်သားမယ်ဆိုကိုလူကြီးစိတ်တာမှာတဲ့ငုံမှာဟုတ်ကလားဟင်ဘသူတာရမလို့ကိုစိတ်ဟုတ်ကလားမှန်ပါဗျာဟင်မှန်ပါတို့အတလွဲနေတာလားမှန်ပါဗျာအတလွဲနေဟုတ်ကလားမှန်ပါဗျာဟင်ဟောချင်းမင်းကြဘူးဒီက တို့လာပြီးတော့သွေးစုပ်မယ်အဲသွေးခမ်းမယ်အဲ့ဒီခါကြရင်တို့တည်းရှိတဲ့မခံရင်စိတ်ကဟိုတူသွားပြီးတော့စော်ကားဖို့တို့ကိုယ်နဲ့တို့စိတ်ကိုနှိုးဆော်တာမဟုတ်လားမှန်ပါပါအဲ့တော့တာကနှိုးဆော်တာဟင်အိပ်ပြောနေတော့ချပူကြိုက်တော့ဘယ်နဲ့တော့ဘသူဝါထားတာလဲဒီမှမတတ်ပါဘူးဘာဖြစ်လို့လဲမသိတော့ဟုတ်လားဟဲ့မသိလို့ပေါ့ဗျာဟင်ဒီစိတ်ကမှမခိုင်မဲဗျာ အဲစိတ်မှမသိလိုက်တာစိတ်ကမသိတော့ခိုင်းဘူးဟင်ခိုင်းတော့ရသူဟာသူသူဟာသူယူသူဟာသူသွားတာပဲဟုတ်ကလားဟိဟိသူဘာဟိုကုန်ခန်းသွားလို့တော့ဟဲ့ဟိသူရီသူစားတာနည်းနည်းလေးထင်နေကြဘူးပါတို့တို့တို့ဘာလို့တောင်းနေပလုံးနေနဲ့တည်သွားတာဟင်ဒါဘုသမီးဘုရောတည်သေးတာအဲသူတနိုင်လေးကြဟုတ်ကလားသူသူအိမ်တတဝါရဲ့ ကံကြိုးပြီးကိုကသူများသွေးကိုမိပြီးအသက်ရှင်ရမယ်အမျိုးဟုတ်ကလားအင်းတို့တကာကြီးမှု တကမာကြီးမှုသူတို့သိဘူးဟင်သူတို့စာရေးရှိလို့လာပြီးစုပ်ယူသွားတာမဟုတ်ဘူးလားဟင်အဲ့တော့တို့ဆေးရုံသွားပြီးတော့တောင်စာပလင်းတောင်ဆွေးတွေးလူနိုင်သေးလားဟင်ကျဘိုးကတောင်စာပလင်းမကောက်ဘူးဟင်အဲကျဘိုးကတောင်စာပလင်းတော့မရှိပါဘူးဒီမှာဟင် ဒီတောင်းသာပရင်းသိရင်ကျိုးဘယ်နှကောသုံးမထင်အများကြီးတင်ပါဟုတ်ကလားဟဲ့ဟင်အများစားလုံးနေဟုတ်ကလားဟဲ့အဲ့တော့သူတို့ကဟိုတို့မိ၍ဒီသွေးလေးကိုသုံးရမှာမို့သုတ်တာပါတို့ရောသူတို့မသိဘူးကြောက်ကြမ်းမသိဘူးမိမလားမသိဘူးလူလည်းမသိဘူးဟိုနွားလည်းမသိဘူးတွေ့ရသူတို့သုတ်ယူရတာတင်လေဟင်ချင်းတို့မှတ်တို့လည်းသူတို့တွေ့ရသုတ်ယူရတာတင်လေဟုတ်ကလား အဲ့ကကြတော့မခံကျင်တာဒေါသကတို့မဟုတ်ဘူးဟုတ်ကလားသူဒေါသပြီးသွားတာဟုတ်မခံကျင်တာဒေါသဟင်ပွားလို့ကတော့သူကပွားလို့ကမှာဟုတ်ကလားဟင်တကယ်လို့ဟိုတို့ကချင်းဖြစ်တို့ကိုအနိုင်ကျင့်ထားရင်သူကခင်ဖြစ်တဲ့ခါကျတို့လည်းပြန်ပြီးတော့ကလေးသားချင်ပါပဲမှန်ပါချေပါပါဗျာဟင်အဲ့ချင်းဖြစ်တို့သူကသူ့ကိုမလီမသားလို့ဟင် သူကဆင်ဖြစ်လာတဲ့ခါကျတို့ပြန်ပြီးကြလေသားချီမှာပဲအဲ့ကြလေသားချီတဲ့ခါကျတော့ဒေါသခံရမှာလားတို့ကိုကိုစိတ်နှစ်ပါးခံရမှာလားကိုစိတ်နှစ်ပါးမိတာဟင်အဲ့ခံရကြည့်ဒုက္ခရမှာဗျဟင်ခိုင်းတော့သူကခိုက်စားပေါ်တာတယ်ဟဲ့ဟုတ်ကလားဟင်ဟင်အဲ့ဒီခါမှာတို့ကျဘိုးဘူးသားမှာလားတို့ရဲကြည့်တဲ့အဲ့ဒီဒေါသကိုသားမှာလားဟုတ်ပါပါဗျာဟုတ်ပါမလားဟုတ်ပါကျွာကြတော့ပဲတယ် ဘသူတောင်မှတော့ရွာကြတော့ကဲဘသူတောင်မှဟင်ဘသူတောင်မှကဲကြွာကြတော့ဟင်ဟင်ဟိုရလုံးတော်ဘူးဗျဟင်အော်ခဏမဟုတ်ကဟုတ်ကပြောမယ်ဟင်ဟင်ဟင်ဟင်ဘယ်နဲ့လုံးကြရွာကြတယ်ဘောရသားမောဟုတ်ပါမလားဗျ ကိုက်ဟာကိုက်ဟာဆိုတော့အာဟိုလူကြီးအကိုက်ခံမဟေးအကိုက်ခံမဟေးနဲ့ချင်းတွေကတကောင်ပြီးတကောင်လာမှာဗျရှင်ဘုရားမေးကြည့်လိုက်တော့ဒီရောလူကသတိရပြီးတော့အဲမသားဖြစ်ပါဘူးဟုတ်ကလားဟုတ်ရဲ့ရှောင်းကျင်ပါဗျာမဘယ်နဲ့တော့ကြည်ကျင်နန်းနိုင်ကြလားနေနေဦးဘောကွာနေနေဦးဘောကွာနေနေမှာဟင်ကြည်ကျင်နန်းနာဖဲလားဟင်ဟင်ကိုရောဤပြောထားလို့သာဆိုဘာအောင်မှာဟင်ဘယ်နဲ့တော့ရ ဟင်တို့အဲ့ဒီနေရာမှာသီလယူရမှာဗျာဒီမမဟုတ်ဘူးဒီမှာကတိခန္ဓာတာပဲရှိသေးတယ်သီလကအဲ့ဒီတတ်ချင်းပြရာနဲ့တွေ့မှာမတတ်ဖြစ်မှရမှာဟင်တကယ်လို့ဟိုတတ်ချင်းပြကလေးဟိုတို့ပါတော့ကျက်သားစားလို့သိကလေးပေါ့လေဟင်ခံစားချင်တာအဲ့ဒီလောဘသိကလေးကခံစားချင်တာတို့မဟုတ်ဘူးသူကသူ့အတွက်ကိုချက်ပြုတ်ပြီးကျွေးရတာဗျဟုတ်ပလားဟိ ဟင်ခံစားကျင်တာသူ့ရအဲ့တော့သူခိုင်းတာကိုတို့အမြဲလုပ်နေလို့ရှိရင်တို့ဒီဘဝမှာလည်းပဲဟိုသူခိုင်းနေကြကိုဟိုတို့အမြဲလိုက်လို့နေတို့ကြာတော့လက်ယူသွားမှာပေါ့ကြောက်သိသွားရှိတော့ဟင်နောင်ကိုပြန်ခံမှာကိုလည်းကြောက်သိမရှိတော့ရှက်သိလည်းမရှိတော့ဒါဒီချင်းဝိတုသူတော်ကောင်းနေမနစ်သက်ဘူးသူတော်ကောင်းနေကဲ့ရမှာရှုံချမှာဟင်တို့ခုနပြောတဲ့ပါတော့ ဟင်နှခေါင်းရှုံးမဲ့ဟာကိုသူ့မရှက်တတ်တာလည်းပေါ်လာလိမ့်မယ်သူ့တခိုင်းနေတာတတ်နေရင်လေကြာတော့လေရင်လာမှာပေါ့သူဤသွားမှာပေါ့ဟင်တန်တနာလည်းတို့တခါပြန်ခံအောင်မယ်အဲ့တော့ဒီနေရာလေးမှာတရဏဂုံပွားရမှာမဟုတ်လားလားတရဏဂုံပွားတယ်ဆိုတာတို့စာလိုပြောတာပါဗျာပမာလိုတော့ကိုပွားတာတလူပေါ့ဗျာကိုစိတ်ကလေးကိုပိုင်အောင် လောဘနဲ့စိတ်ကလေးကိုခွဲထုတ်ရမှာတင်တယ်ကြိုက်စိတ်တင်တယ်ကြိုက်စိတ်ဆိုတဲ့ထဲမှာအဲကြိုက်တာလေးစိတ်ကိုကပ်ဖွင့်မရအောင်ခွဲထုတ်တာကိုအဲ့တော့တရဏဂုံပွားတယ်လို့ခေါ်ဟုတ်ကလားအဲ့တော့ဖရာကုံအာယုံပြုလိုက်သူ့စီသိမရောက်ရင်တဖြစ်ပါအောင်မလားဖြစ်ပါဘူးအာယုံပြောင်းပြေးတာတဲ့လေတရားကုံအာယုံပြုလိုက်သူ့မူတန်ခါကုံအာယုံပြုလိုက်သူ့မဟုတ်မေတ္တာဖြစ်ဖြစ်ပွားလာဟင်အဲ့လိုဖြစ်လာလို့ဒီစိတ်ကလေးနဲ့ကြိုက်တာလေး ကိုထွက်သွားမယ်။သူမျိုးစိတ်ကလေးနဲ့မကြိုက်တာလေးကိုထွက်သွားမယ်။ကိုစိတ်ကလေးကိုပိုင်းလာရင်လူသိပေါက်ပြီ။ကိုရင်းသားစိတ်ကလေးဝင်လာလိမ့်မယ်။ဟင်ကိုရင်းသားစိတ်ကလူသိကြိုက်ကြိုက်သလိုလုပ်တာအဲမုံမုံသလိုလုပ်တာဒါတို့ဒိဋ္ဌံကြီးကပါတယ်အမွေးရွယ်ရှိသေးတယ်။ဟုတ်ကဲ့။အဲဒိဋ္ဌံကြီးဟောကြိုက်ကြိုက်သလိုလိုက်တာပဲတင်နေ။ဟင်မကြိုက်မကြိုက်သလိုတိုက်ခိုက်တာပဲတင်နေ။အဲ့တော့ဒိဋ္ဌံသိနေ လူစိတ်ကိုကွယ်အောင်သူကခုနပဲတရဏဂုံလေးကအဲ့ဒီတတ်ချင်စိတ်ကလေးပေါ်တဲ့အခါပွားရမှာဗျသူများပြည်စီကိုကိုမတရားလူချင်းစိတ်ကလေးရှိလာတဲ့အခါပွားရမှာဗျဟုတ်ကလားဟိအဲ့ဒါကိုတရဏဂုံပွားတယ်လို့ခေါ်တာအဲ့ဒါမေတ္တာပွားတာလေအဲ့ဒါတရားနှလုံးသွင်းဆင်ခြင်လိုက်တာအဲ့ဒါဓမ္မန္တရဏကိစ္စမိကုန်တဲ့ပေါ်တာပါပဲတို့တရားတို့တဲ့ယောဂီများကြတော့တို့မှာဒီလိုကြတော့မြင်နာမြင်နေမြင်နေမှားတာ မြင်တာမြင်နေမြင်နေလို့မှတ်လိုက်လို့ရှင်းတာတရားနှလုံးသွင်းဆင်ခြင်လိုက်တာဓမ္မသနာကိစ္စမေကောင်းတဲ့ပေါ်တာမဟုတ်လားဟုတ်ကလားဟိအဲမြင်တာမြင်နေလို့မှတ်လိုက်ဟိကိုကတို့ဘာကိုကြက်ဆိုတာဝင်နိုင်သေးလားဟိဝင်ပါဘူးငါဆိုတာကောဝင်ဦးမလားမဝင်ပါဘူးဗျဒီလိုဆိုရင်ငါစားဖို့ကြက်တတ်ပြီဆိုတာဖြစ်တော့ဘူးပေါ့ဖြစ်ပါဘူးဟိဟိမြင်တာမြင်နေလို့မှတ်လိုက်ရင်ဟိုချင်းဟောဝင်ဦးမလားဟိဝင်ပါဘူးငါဟောဝင်ဦးမလားဟိဒီလိုဆို ဟိုချင်မုံမုံလို့ငါတတ်ပြီးဖြိုးမလိုက်အဲ့ဒီမှုတွေမကျိုးလွန်တော့ဘူးအဲ့တရဏဂုံကအဲ့ဒီနေရာဘွားမှာအဲ့တရဏဂုံဘွားမှာကိုရင်းစာသိကလေးပေါ်မှာကိုရင်းစာသိပေါ်လာရင်တို့မေတ္တာရတော့ထုလို့ဖို့မလိုတော့ပါဘူးကိုကိုနဲ့တကူရင်းသာနာတောက်ထားတဲ့မေတ္တာဆိုပေါ်လာလိမ့်မယ်တန်လို့ထားတဲ့သိလေဟောငါသည်မသိခြင်းတို့ခမညာမှာလည်းမသိခြင်းပြီဘူး ဟုတ်ပါဘူးတာကူနဲ့တန်းလို့ထားလိုက်တာတည်းလေမှန်ပါဘူးဒီငါဒီအသက်ဘေးကကင်းဝေးတာကိုချမ်းသာသလိုချမ်းသာခြင်းသလိုသူခမညာမှာလည်းပဲအသက်ဘေးကကင်းဝေးတာလေးကိုချမ်းသာခြင်းကြမှာပဲဒီပဂရိဘောမလားဟုတ်လားဘောလားအဲ့ဒါမေတ္တာပါပဲဗျာတာဝိတတာဝေယဝန္တုအော်နေမှာမဟုတ်ပါဘူးဗျာဟင်ပေတာတဝါနဲ့တွေ့တွေ့ကိုအောင်ရုပ်ထားနဲ့တွေ့တွေ့ဓာတုနဲ့တွေ့တွေ့ ကိုယ်ထက်နဲ့တွေ့တွေ့ကိုယ်နဲ့တန်းတူထားကိုယ်နဲ့ကိုယ်ကိုယ်နဲ့တကိုယ်ချင်းသာနာတောက်ထားပြီးသူအဲ့ဒါလေးကိုရှောင်လိုက်တာလေအဲ့ဒါကိုသီလလို့ပြောတာဟင်ဟင်အဲ့ဒါကိုသီလလို့ပြောတာဗျအဲ့လိုတို့ကြွာတဲ့ရောက်တဲ့တရားကိုအာယုံမှန်လေးခံစားတတ်အောင်တယ်မြင်မြင်အာယုံလေးနဲ့ပြီးသွားအောင်လေကြက်ဝက်ဆိုတဲ့အာယုံတွေဝင်ဝင်မရအောင် မြင်မြင်အာယုံလေးနဲ့ပြီးသွားမယ်ချင်းကြပူအဲမွေစိုးမွေဟောက်အဲအဲ့ဒီအာယုံကိုမှားတယ်ဝင်ဝင်မရအောင်အဲ့လိုတရဏဆိုစိတ်ကလေးကိုစိတ်စိတ်တိုင်းတို့ပါတော့ပင်ကိုစိတ်ကလေးတို့မို့လူစိတ်ကလေးပေါက်လာအောင်ပွာတာကိုတရဏကုံလို့အဲ့လိုပွာတာကိုလေ့ကျင့်နေတဲ့အတွက်အဲ့ဒါကိုပဲတီလာလို့ခေါ်တယ်ဟင်တီလာတော့ပါဠိလိုပြောတာပမာလိုလေ့ကျင့်တာ ဟင်အဲ့တော့ရွာထဲရောက်တဲ့အခါအဲလိုသူကြိုက်စရာနဲ့ဂျုံတဲ့အခါမုန်းစရာနဲ့ဂျုံတဲ့အခါအဲ့ဒီနေရာမျိုးမှာတို့မတတ်ဖြစ်အောင်လို့မလွန်ကျူးဖြစ်အောင်လို့အဲ့တတ်တရားမရှိတဲ့ကြောင်းဟုတ်လားခိုးတရားမရှိတဲ့ကြောင်းအဲ့ဒီနေရာလို့လာပြီးလေ့ကျင့်နေတာကိုတို့စာလို့တီလာလို့ခေါ်တယ်။ဘာမှတော့လေ့ကျင့်တာဟင်တိုက်ပွဲအောင်အောင်လေ တို့စစ်သားတွေများဆိုလို့ရှိရင် တို့စစ်မြေပြင်မသွားခင်မှာစစ်ထဲဝင်တာနဲ့ပထမလေးကျင်ရေးသင်္นานကြောင့်သွားတာတယ်လေးကျင်ရေးသင်္นานကြောင့်မာစာတွေ့သဘောတရားလက်တွေ့အဲ့ဒါတွေလေးကျင်ပြီးမှတို့စစ်မြေပြင်သွားတာတယ်ဟင်စစ်မြေပြင်သွားပြီးတရားရမဟုတ်ဘူးလားအဲ့ဒူလေးဒီတိုင်းပဲဗျဟင်ဒီမှာကြောင်းမှလာပြီးအဲ့လိုပီလာဆောက်တည်တယ် ဆိုတာကိုစိတ်ကလေးကိုတရတကုံပွားပြီးလေ့ကျင့်တာပြောတာကိုယ်စိတ်ကလေးကိုပိုင်းနေအောင်ဘယ်အာယုခံစားခံစားကိုယ်စိတ်ကလေးနဲ့ကိုယ်ခံစားနိုင်ရမလဲဟုတ်ကလားမှန်ပါဗျာတာအာယုခံစားတယ်တာတခြားငါတခြားဖြစ်စီရမယ်ငါသားမဖြစ်စီရအောင်ဟုတ်ကလားမှန်ပါဗျာအဲသမီးအာယုခံစားတယ်သမီးတခြားငါတခြားဖြစ်ရမယ်ငါသမီးမဖြစ်စီရအောင်ဟုတ်ကလားမှန်ပါဗျာအေးတို့ဒီစီ မိမိတို့ပိုင်နေတဲ့အချွေရံပစ္စည်းတွေသက်ရှိတွေသက်မဲ့တွေအဲ့ဒီအာယုခံပါရင်လည်းငါတခြားပစ္စည်းတခြားဖြစ်ရမယ်အဲ့လိုဖြစ်အောင်ဗျာဟင်အဲ့လိုဖြစ်အောင်လို့ဒီမှာလာပြီးလေ့ကျင့်တာဗျာလေ့ကျင့်ပြီးရင်ကျွာတဲ့ရောက်ရင်အာယုမှန်ခံစားတတ်ရမယ်မြင်နာမြင်အာယုနဲ့ပြီးရမယ်ကြားတာကြားအာယုနဲ့ပြီးရမယ်အနာနာရင် အနာအာယုနဲ့ပြီးရမယ်စားရင်လည်းခြူတာစားရင် ခြူတဲ့အာယုနဲ့ပြတ်သွားမယ် ကျက်ခဲ့ဝဲဆိုရဲဆိုပါဝင်မရအောင်ဟုတ်ကလားဟုတ်ပါဗျာဟင်ဆိုရင်ညီမှာပေါ့ညီလို့ရှိရင်တို့တို့ပေါ်ဝဟုတန်တရာကိုခီးလျှောက်တဲ့ခါလာကြညိနေတာကိုမဖြုတ်နိုင်ရင်ကိုလုံးစာကိုမစားရပဲဖြစ်သွားမယ်ဒါနမှုရှိတဲ့အမွေလေးမရတော့ဘူးပေါ့ဟင်ဒါနအကျိုးပေးမဲ့ပုံမရောက်တော့ဘူးပေါ့ဆွဲလို့နေရညိနေမှာကိုဟုတ်ကလားအေးသီလာအကျိုးပေးတဲ့ပုံမရောက်နိုင်တော့ဘူးပေါ့ ဟင်ဆွဲဆွဲနေညိနေညိနေညိနေတဲ့နေရာတို့လဲနေမှာပေါ့ဟုတ်ကလားဗျအဲ့ဒါလေးတို့လေ့ကျင့်ရမှာဗျအခုတို့ဘာတို့ကြောင်းနေကြောင်းနေသွားပြီးပြီးလာယူတာဘယ်နှကြိမ်ရှိဘူးတို့ဒီမောများပါဟင်ဒီမောများတို့လေရှူလီဆိုတော့လေရှူလီမရမှာဘယ်နှကြိမ်ရှိဘူးတို့လေရှူကြောင်းသွားပြီးပြီးလာယူဟင်အဲ့ဒါသွားပြီးတော့တင်နန်းသွားတက်တာဗျအဲ့ဒီကကြောဥပုပ်ထွက်ပြီးအိမ်ရောက်တော့ဘယ်နဲ့တော့ ဟင်တိုက်ပွဲဝင်တော့တိုက်တိုင်းအောင်လားတိုက်တိုင်းရှုံးလားရှုံးလားများပါဟုတ်ကဲ့ဗျာပါပြလို့ဟင်ဟင်ကြောင်ပါပါပြီးလေ့ကျင့်တာကိုဘယ်နှခါရှိမလို့ဟင်တိလာอยู่တယ်ဆိုလေ့ကျင့်တာပြောတာဗျာဟင်ကြောင်သွားသွားပြီးလေ့ကျင့်လိုက်ကြတာဗျာဘုံဘုံလေးဥပုံလေးတိလာอยู่တယ်ဆိုလေ့ကျင့်တာပြောတာဗျာဟင် အိမ်ပြန်ပြီးတိုက်ပွဲဝင်တော့ပဲနဲ့တော့ဟင်ဟုတ်ကလားဟင်ဘယ်တော့ဘယ်တော့အောင်မလို့တာလဲဟင်တိုက်တိုက်အောင်ဘယ်တော့ဖြစ်မှာတော့ဘူးတိုက်တိုက်အောင်ဘယ်တော့ဖြစ်မှာတော့အချင်းတိုက်လို့အောင်မရဗျာညမကျတော့မရှိသေးဘူးဗျာအောင်မအေးဘယ်တော့အောင်မလို့ကိုပဲအဲ့ဒါဘာလို့ခြိုက်ဖြစ်လာလဲ ဟင်အသက်ကတဝဲကျိုးချိုက်သွားပြီဘာတချိုက်ဖြစ်ပြီဗျာအသက်ကဟင်ဟွာလုံးကြီးမဟုတ်တော့ဘူးဗျာဟင်အဲလေ့ကျင့်တာအဲ့ဒါကိုသီလလို့ပြောတာဗျာသီလသီလတော့ပါဠိတကဗမာလိုလေ့ကျင့်ခိုင်းတာဟင်ဘာနဲ့လေ့ကျင့်ရမှာတော့အဲ့ဒီတရဏဂုံနဲ့အဲ့ဒီတရဏဂုံဘာနဲ့လေ့ကျင့်ရမလို့တတိနဲ့ထင်တယ်ဟိဟင်ပါဠိသုံးသုံးအမှုအမှန်မှမရှိသေးရဘူးအမှုနဲ့အမှန်နဲ့ဖြစ်သေးရဘူးဟုတ်ကလားဟိဘယ်ဟာလေးသုံးသုံး သေးတာလေးသုံးသုံးကြီးတာလေးသုံးသုံးမစွဲအောင်အဲ့တော့ဘွားတို့ကိုအိမ်မှာဟိုမိပူပေါ်ကအိုးကိုကင်တော့ဒီတိုင်းကင်တာလားလက်ခုနဲ့ကင်တာလားလက်ခုနဲ့ကင်ပါတယ်ဘာဖြစ်လို့တော့မလားဥမာတို့လို့ဟင်ခိုကအပူကိုမကူအောင်လို့ကုဆွဲမှာပေါ့ဟုတ်ကလားဟဲ့အပူကြီးလက်မှာလောက်နိုင်နေအနာဖြစ်နိုင်နေဟုတ်ကလားအပူသေးရင်တော့ပူဆွဲုံနေနေမှာပေါ့ ဟင်အိုးကအပူကြီးလာရင်တို့လက်ကိုလောင်နိုင်တယ်ဗျအဲ့တော့အဲ့ဒီလက်ကိုမလောင်အောင်အနာမဖြစ်အောင်ဟင်အပူတဲ့အိုးကိုဖူဝင်ပေါ်ကနေဟောက်ကိုချလို့တဲ့အခါကြိုင်လို့တဲ့အခါဟောလက်ခုလေးနဲ့ကြိုင်မလို့တားမှလည်းသူ့မှာကိရိတာပူတွေနဲ့တားအာယုခံစားရတယ်လေတမိအာယုံခံစားတော့ဟောသူ့မှာလည်းကိရိတာပူနေပြည်စည်းတွေဟောပြည်စည်းတွေလည်းသူ့မှာလည်းသူကိရိတာပူတွေနဲ့ကြီးတယ်မဟုတ်ဘူးလားမှန်ပါဗျာ ဟင်ဘသူကြည်ရင်ကြည်ရင်သူကိလေသာနဲ့သူ့အပူကြီးလည်းပဲဟင်ကြည်နေတာပဲအဲ့ဒါလေးတွေကြင်လို့ရှိရင်သူ့စီကအပူကိုယ်စီမကူအောင်တတိတတိလေးနဲ့သူကကြင်ရတယ်ဘယ်ဟာမှလွတ်အောင်ဟင်ဘယ်ဟာမှလွတ်အောင်ဘယ်ဟာသုံးသုံးဟင်အဟောင်းသုံးသုံးအသေးသုံးသုံးတို့ဘာလို့တက်ရှိသုံးသုံးတက်မဲ့သုံးသုံးအမှတ်ကလေးကိုအမြဲရှိနေရတယ်အဲ့ဒါလူသုံးခေါ်တယ်ဟုတ်ကလားဟင်ဟုတ်နိုင်မှာမလားရဲ့လို့ ဟုတ်ပါလိမ့်မယ်ဟုတ်ပါလိမ့်မယ်ခင်ဗျာအဖိုးတော့ဟင်တန်းတော့ဟင်ဟိုမိဘတော်ကဟိုဦးကအပူလေးကတစ်ခါကြိုက်တစ်ခါပဲပူတာတယ်ဟင်အမြဲရှိလားဟင်အော်သာသမီအဖွဲပြည်စည်းသွဲကြတော့ဒီတယ်မဟုတ်ဘူးဟုတ်တန်ត្រာတိပါသွားမယ်အပူဘယ်ပူကြောက်တော့ဘယ်အပူကြောက်တော့ တာဘူးသမီးဘူးကြောက်တာလားအဲမိဘူးဘောကဥဘူးကြောက်တာလားဘယ်ဘူးကြောက်တော့တို့လက်ရှိုးတွေဘယ်ဘူးကြောက်တော့ဟင်အဲဒါအပြင်ဟိုလက်ခုနဲ့ကင်တာကဘယ်ဟာကင်နေတော့ဟုတ်ပြီမိဘဘောကအိုးကိုကင်တာလားကိုသားသမီးကြတော့လက်ခုနဲ့ကင်တာလားဟောဗျာ နဲ့ကံဟင်တတိနဲ့ကံရဟုတ်ပြီဗျအဲ့တော့တို့ဒီဟိုသာသမီတွေကိုဟိုအာယုခံစားတဲ့ခါကျတော့အဲ့လိုတတိလက်ခုနဲ့ကံခံစားဘူးသလားခံစားဘူးဟုတ်ကလားအဲ့ဒါကြောက်လို့လားမကြောက်လို့လားကြောက်လို့ပါဗျာခုနတော့မီလို့ကြောက်သူဗျာ ဟင်ကြောမှမသိသေးလို့တဲ့အာကြောမှမသိသေးလို့ဆိုတော့ကိုတော်ကြီးကပဲ6တလူလို့ဗျာဒီခေါ်ပြောဖို့ဟင်ဒီစီလေးရပဲချုံလို့လိုက်တယ်လို့လို့ကြာကြောမှမသိလို့ဆိုတော့ဟင်ဟင်ဟင်ဟင်ဟင်အဲ့တော့ဟိုကတန်ត្រာတိပူသွားမှာဆိုရမယ်ဟုတ်ကလားဟဲ့ သေခါနိတာဘောခင်းနေသိမ့်နေသိရင်တို့အဲ့ဒီမှာပြိတ္တာဘဝရောက်မှာဟိပြိတ္တာကတို့ခေါ်မှာမဟုတ်ဘူးအဲ့ဒီခင်မင်သိကအဲ့ဒီအစွဲတွေကကိုမှာသွားတော့ပြိတ္တာမျိုးစီဖြစ်မှာဟိဟိဒီကနေ့မှာပါဠိဘောသမီးလေးဘောစိတ်မချသိနဲ့ဒီမင်းနှလုံးမသာသိနဲ့ဒီမင်းတို့ငရဲသွားရမယ်ငရဲကတို့ခေါ်မှာဟုတ်ဘူးရတူတဲ့ကြီးတဲ့အဲ့ဒီနှလုံးမသာသိကလေး တာလီနာကိုသိကိုထင်တယ်လို့ဖြစ်မလာရင်သမီးလေးကကိုထင်မလို့ဖြစ်မလာရင်တို့နှလုံးမသားတဲ့စိတ်ကလေးမပေါ်ဘူးလားဟင်မကြည်ချမ်းစိတ်ကလေးလေဟင်ကိုသုံးနေတဲ့ပြည်သူတွေကိုနဲ့တွဲဖက်ပြီးအာယုံခံစားနေတဲ့ဟာအရာဝတ္ထုတွေအဲ့ဒီပေါ်ကိုကိုမကြည်ချမ်းစိတ်ကလေးတွေအစွဲလေးတွေအတေးလေးတွေအခုလေးတွေရှိတာရင်အဲ့ဒါကတော့ငရဲပို့မှာဗျငရဲကတော့မခေါ်ဘူးဗျဟင် ဒါတော့ငါအိမ်ပဲဒါတော့ငါသမီးပဲငါသားပဲအဲ့ဒီတာမန်သိနေတဲ့ရွာတဲ့သိနေတဲ့အသိမှန်များအဲ့ဒီကတော့ဒုတိယခံပို့ပါဗျဟင်အဲ့တော့အိမ်ဆွဲရင်အိမ်နာမှာတို့တို့ပါတော့ကျဲတော်လကောင်းဝက်တော်လကောင်းခွေးတော်လကောင်းမိမိမိသားစုနဲ့နီးတဲ့နေရာမှာတို့တိရိစ္ဆာန်လာဖြစ်မှာဟုတ်ကလားအတူနေဖြစ်တဲ့ကျွဲ့တော်လကောင်းအိမ်ညောင်းတော်လကောင်းပူဟာတော်လကောင်းအဲ့ဒါတို့အဲ့ဒါတွေလာဖြစ်မှာကြောက်လာဖွာအဲ့ဒီဘူးကြောက်ပါ ဟင်အဲ့ဒီဆွဲဘူးဟင်တဘွားပြောက်ခံရမယ်အဲ့ဒီဆွဲဟင်တို့ဒီမိဘွားတွေကခဏပဲတခဏပဲပူလာကတဘွားထပ်ခံရအောင်မယ်ဘယ်ဟာကြောက်တုံးဖွာဘွားဆက်ခံမှာကြောက်ပါတယ်ဆက်ခံမှာကြောက်ပါတယ်ဟင်တိုင်းဒီလူကြီးကပြောင်းကြိုင်ပါလားလက်ခုလေးနဲ့ကြိုင်ပါလားလက်ခုလေးနဲ့ကြိုင်ပါဟုတ်မမထင်ပါဘူးပြမေးလို့မရတော့ဘူးဟင်ဘယ်လိုလုပ်ကြိုင်နေမှာမလားဟင် ဟိုကလာမဲ့အခုတရားကိုပြန်နေကဟင်တူအင်းရှိရောက်ထားတဲ့အမေလာပြီအမေလာပြီဆိုတော့ဘယ်နဲ့တော့ဘယ်လိုကိုင်းမှာတော့သူ့အမေပြန်လာပြီသူ့အမေပြန်လာပြီနဲ့ဟိုကအော်မကလေးလေးတွေကတချို့ငငယ်ငယ်လေးဆိုလက်ကလေးနှစ်ဖက်မြောက်လို့လေဟင်ဟင်လက်ကလေးမနှစ်ဖက်မြောက်ဆန်လို့တန်းလို့အမေလာပြီအမေလာပြီဆိုတော့ဘယ်နဲ့တော့ဟင်အဲ့တော့မြင်တယ်မြင်ဟိုကြားတယ်ကြားတယ်လားဟင် အဲ့လိုလားဟဲ့ပါရေးလားអော်လိုက်မှာလားဘယ်လိုလုပ်လို့ဖွာလာပြီးကောက်ကြည့်လိုက်။အေးဗျာ။သူဖာတယ်လို့။ရာကျေ။သူဘယ်လိုလုပ်ကြ။သူဘယ်လိုလုပ်ကြကဲ။တော့ဘုရားအမိန့်ကြီးလိုက်တဲ့တတိနဲ့တတိနဲ့ပါ။လက်ကူတော့ကူအောင်ကြံရမှာ။ဟုတ်ကောင်းချေလို့မပါလို့ဆိုဘယ်မှာ အဲတတိတဲ့တိုင်လို့လုံးကြောက်ဟင်ဟင်ခုတ်ချီနေမှာလည်းကျဆက်ခဏတည်းမှကရင်လုံးကအဖိုးတို့ဒီလိုနေမှာပါပဲဗျာဟိုကြောက်ပါတော့အစွဲဆုံးလေးဟိုခလောက်ထံမီလေးကအမအဖိုးအဖိုးနဲ့ပြေးလိုက်မယ်လို့ဟင်အဖိုးမျိုးလောင်ဆိုလေတဏှလုံးမလို့ဒီလိုပဲမြည်မြည်ဆိုကောက်ချီနေမှာပါပဲဖို့တယ်ဟင် င်မယားမိတ်ကြီးတဲ့အတန်ကြားနေပါဗျာအဲ့ကြတော့မြည်ကိုကောက်မချီမိပါဘူး။ဟိုကောင်ကြုတ်တန်ကတိုးတယ်ဗျာမြည်တန်ကကြေတယ်ဗျာ။ဟိုအဘူကြမှာပေါ့ဗျာ။ဘောလာမှာဗျာဘောကြိုးစားမှာပေါ့။ဟုတ်ကလား။မှန်ပါ။အေးအဲ့တော့တို့ဟိုသာလို့ဆိုရင်တော့တိဋ္ဌံဘဝတရားမှလူတဘဝရတာ။ဟင်သူ့တော်တမအမှတ်စိတ်တွေကအများကြီးဝုတ်ဝက်တနေ့တနေ့ဆွဲနေတာလေ။ စိတ်ကူးတွေနဲ့ဟိုတွေးနေတာတွေလည်းအဲ့ဒါတာမန်စိတ်တွေရဲ့အဲ့ဒါမောဟစိတ်တွေပဲအဲ့ဒိဋ္ဌံသွားမှာဒုတိယအဖြစ်များဆုံးပြိတ္တာပဲငရဲရောက်သူနေပါတယ်လို့သာဆိုတယ်ဟင်အင်မတိအင်မတန်ကိုနေတိုင်းနေတိုင်းတပ်ဖြတ်မှုတွေကျူးလွန်နေတယ်နေတိုင်းနေတိုင်းဒေါသတွေကြီးနေတဲ့ပုဂ္ဂိုလ်တယောက်လောက်သာဆုံးနေတယ်တဲ့ဒိဋ္ဌံကတော့တတ္တဝါတိုင်းဖြစ်များဆုံးတဲ့တို့ဘဝဘုသာတို့ကလည်းဒိဋ္ဌံနဲ့စကြတာဟင်ဒီဒီလိုလူတွေမဟုတ်သေးဘူး မိမဲ့ဖမဲ့လေဟိုတို့မြောင်းနေပြီးမှတီလေးတွေတွေ့ပါလိမ့်မယ်တန်ကောင်လေးတွေလေတို့ဒီတော်တွေတော်တွေကြတော့လေဟိုတိရွတ်တွေပုတ်တော့ဟိုတို့ဒီမိုးရွာလိမ့်မယ်မိုးရွာတော့တိရွတ်တွေပုတ်လိမ့်မယ်ဟင်အရာဝတ္ထုတွေပုတ်လိမ့်မယ်အဲ့ဒီပုတ်တဲ့နေရာနေပြကလေးတွေပါလေးတွေထင်တယ်အဲ့ဒါအညီရောကဖြစ်စဖြစ်တာအဲ့ဒါသံတရာစနေတာဟင်တို့ဖခင်တွေကပွင့်တာကိုကိငါဝါလို့တဲသူမကားဆိုတာ သေးတလုံးနေရင်ဖရာတဆူကြနဲ့ဂင်းကမြစ်ထဲကသေးတဲ့တောင်ဖရာများတယ်ပွင့်သွားတာဖရာတဆူတဆူမှာလည်းအနည်းဆုံး26တင်ချင်းနဲ့ပူချီတသိန်း26တင်ချင်းကမရည်တွက်နိုင်တာဘလောက်မှမသိလိုက်တဲ့ကျွတ်တောင်းဝင်တဲ့ပုဂ္ဂိုလ်ကအနည်းဆုံး26ချင်းတခိုင်းတို့ကိုသင်ချလုံးကိုပြောတာအတင်ချေဆိုတာလေအတင်ချေဆိုတာမရည်တွက်နိုင်တာကိုပြောတာဟင်တို့ဘာလို့ တခါကြီးတို့လောကမှာသုံးနေတဲ့ကနန်းပင်ချီမဟုတ်ဘူးကနန်းပင်ချီကတော့တို့ဘာလို့ဆယ်ကလေးကိုတပင်ချီနေလဲဟိဟုတ်ကလားဟိပင်ပင်တန်ကလေးပင်ချီမဟုတ်လားအဲအဲ့ဒါမျိုးမဟုတ်ဘူးဘုမဟိုတပွဲတပွဲခေါ်လိုက်လို့ရှင်ဘလောက်ကျွတ်သွားတယ်လို့မရည်တွက်နိုင်တာ26ကျိတ်ဘိုးကြီးတသိန်းကွာကိုလူမင်းကြီးတွေနတ်မင်းကြီးတွေဂျမမင်းကြီးတွေပြောတာလူတစ်ပက်နတ်တစ်ပက်ဂျမတစ်ပက်ပါသေးဘူးဟင် အဲ့လောက်ကျွတ်သွားတယ်တို့လူလူဦးကြီးဘာလို့မရော့သလဲနော်တိတိတိုးနေလို့မဟုတ်ဘူးလားမှန်ပါဗျာဟင်မနှစ်ကမကြီးတပင်မှာတရားတွေမှာမကြီးရွက်တွေကျွေသွားတာအကုန်လုံးမဟုတ်ဘူးလားဒီနှစ်ဘာဖြစ်လို့မကြီးရွက်တွေပြန်ဖြစ်နေသလဲအတိတိတိုးလို့မဟုတ်ဘူးလားဟင်ဟုတ်တော့ပေါ့လားအတိတိတိုးလို့ပဲတို့တိဋ္ဌာန်တွေလည်းအဲ့လိုတိုးနေတာအဲ့ဒီဌာန်တွေပြားလေးတွေတုပ်ကလေးတွေ သူကုံစုံကုံနဲ့ပတ်သက်တဲ့တတ္တဝါပေါ့ကွယ်ရေစုကြီးနဲ့တည်းကနေပြီးတော့သူတတ္တဝါရေလို့ဖြစ်လာရင်သူ့မှာအာယုံ6မျိုးကိုခံစားဖို့ရတယ်ဒီမှာလည်းသူ့အကြည်ဓာတ်6ခွက်ကြည်ဟာရမြတိနာနာတရားကိုသိတယ်လေအဲ့ဒါဒီအာယုခံစားရင်လည်းသူနဲ့တွေ့တာကြရင်ကြိုက်တာပေါ်တယ်အဲ့ဒီမှာရင်မတိရတာနေပြီးတော့အဝိဇ္ဇာတော့ပေါ်လာတာဟုတ်ကလားဟင်အဲ့တော့ဒါကြိုက်တာဆိုရင်ဉာဏ်မကြိုက်တာဖြစ်သွားမှာပေါ့အဲ့တော့မကြိုက်တာနဲ့တွေ့တော့ဒေါသတရားဆိုဖြစ်လာတယ် အဲ့တော့ဒုတိယဘဝကဟိုဘက်ကျတော့အစွဲသိမ့်သွားအဲ့ဒီမာရင်တိုးတယ်တိုးတယ်မာရင်ဒီလိုသတ္တဝါတိခံလေးတွေဖြစ်လိုက်ပြီးလိုက်တိခံလေးဖြစ်လိုက်ပြီးလိုက်နဲ့ငါကြီးဟုတ်ကလားအဲ့ဒီအနေပြီးနောက်ဆုံးဥက္ကုဝိတ္တဝါဝင်းင်းအောင်တတ္တဝါဖြစ်လာတဲ့ခါလာကြတော့အဲ့ဒီဥက္ကုဝိဟိုဝင်းင်းအောင်နေမှာလူတရားတဲ့ကုသိုလ်ရှိလာတယ်အဲ့ဒါဒါနပဲဟင်အစာခွင့်ပေးရတဲ့ဒါနမရှိဘူးလား ဟင်ကိုရင်ကသားသမီးဖြစ်ပါစေအဲ့ဒါစေနာထားရရင်အလှပေးနေတာပဲဟင်သူများမဆိုတာနဲ့ကိုစားတာတော့သမင်းစားတာကိုစေနာနဲ့ထားပြီးတော့စားတာရင်အဲ့ဒါအလှပေးတာတို့ဒီလိုဘုန်းကြီးရှိတာထားပြီးပြီးတာမှအလှမဟုတ်ဘူးတို့ကိုမီဝန်းထဲမှာလည်းပုံမျိုးပေါင်း80ရှိတာအဲ့ဒါကတို့အစာလေးကိုမီးပြီးသူတို့သိရှင်ကြအဲ့တော့ငါမီ၍ပုံမျိုးပေါင်းများများစွာရှိပြီးတာပဲ သူတို့အတွက်ကလေးလည်းငါစားမကွယ်ဆိုတော့ဒီစိတ်ကလေးနဲ့စားလိုက်လို့ရှိရင်သူ့ဟောဒါနဖြစ်တာပဲဗျအဲ့တော့သာသမီကျွေးတာပေးတာကနာလဲအဲ့ဒါအိမ်ဝင်ဒါနတွေဗျအိမ်ဝင်မတ်တတ်တယ်ဗျဟုတ်ကဲ့အဲ့တော့ခွေးမကြီးဖြစ်ခဲ့လို့ရှိရင်သူအစာရှာကျွေးတဲ့ဒါနရှိတယ်ဟုတ်ကဲ့အဲ့တော့နှုတ်တရားတဲ့ဒါနရှိလာပြီငှက်ဖြစ်ခဲ့ရင်သူ့ပါတော့ ဟိုအစာလေးလေးကောက်ပြီးတော့သားလေးကိုခုနှစ်ဌာနမရှိဘူးလားရှိပါတယ်ရှိလာပြီပြီးတော့သူ့သားလေးတွေအန်ဒီကကင်းအောင်အဆောင်လျှောက်ပြီးတဲ့တီလာကောရှိမလားဘူးလားရှိပါတယ်အရှိလာပြီအဲလိုသူတို့မှာတစ်ဖက်ကလည်းဒါနမှုတီလာမှုလည်းရှိမယ်တစ်ဖက်ကလည်းလူနဲ့လည်းယဉ်နေဦးမယ်လူနဲ့မယဉ်နေသေးရင်လူဆွဲမဆွဲနိုင်ဘူးဟင်အဲလိုဒါနနောက်ခံလည်းရှိရမယ် လူတွေနဲ့လည်းရင်းနှီးရမယ်တချို့ကြတော့မုံဆုံးဖမ်းသွားလို့အိမ်မှာအလာမွေးလို့လူနဲ့ရင်းနှီးတာလည်းရှိသဗျာရှိသေးတယ်နဲ့ကြက်တူလေးလေးပါလေးလေးကျိုးလေးလေးအရှိသေးတယ်အဲတချို့ကြတော့မဟုတ်ဘူးအဲ့ဒီမုံဆိုးကတွေ့တွေ့တဲ့နေရာတတ်တတ်တဲ့နေရာမုံဆိုးဆွဲပြီးတော့ဖြစ်တာလည်းရှိတယ်ဒီအဲ့လိုနဲ့လူဘဝပါလာပြီးတော့လူတွေရောက်တာရှိတယ်ဒီနည်းနဲ့မှတော့လူဘဝကိုရောက်လာတယ်ချက်ချင်း ဟိုဘုံကစပါခြင်းလူဘုံကစတာမဟုတ်ဘူးတိဋ္ဌာန်ဘုံကစတာတောင်းမှုတို့မှာဘယ်ဘဝရောက်ရောက်အဲ့တိဋ္ဌာန်ကမြစ်ပါလာတယ်နဲ့ဟိမြင်းထားနဲ့ကြိုက်တာဒါတိဋ္ဌာန်ရှင်တယ်နဲ့ဟိမြင်းထားနဲ့မုန်းတာဒါတိဋ္ဌာန်ရှင်ဟိတို့လူညမဟုတ်သေးဘူးဟုတ်လားပြီးတော့တိဋ္ဌာန်မှာငင်းသူကြိုက်ကြိုက်သူတို့ထင်တယ်ဟိတစ်ဖက်သားငဲ့သလားဟိဟိငွေကြီးရှိရ ဖာရီကဘလောက်ပဲမျက်ရည်လေရွှဲတော့အော်နေနေလွတ်ပလားဟိလွတ်ပါသူကောင်းပြီးတော့ထင်တယ်မှန်ပါဗျာအဲ့တို့သိတိုင်းနေလေတကူကောင်းနေမယ်တစ်ဖက်ဘာဖြစ်နေလေဟင်ဟင်အဲ့ဒါအဲ့ဒါဒိဋ္ဌံပြီကပါတယ်ညီနေသားဒုညင်မုံသိဘူးဟင်ဟုတ်ကလားဗျမှန်ပါဗျာအင်းဟိုကြွကြီးဘလောက်ပဲအော်နေနေနောက်ကကြောင်ကအသားမပြတ်ဘူးအဲ့ဒါဒိဋ္ဌံညီကမကြိုက်မကြိုက်လို့လိုက်ပြီးတိုက်ခိုက်တာဒါလည်းဒိဋ္ဌံညီမရှိသေးတယ်ဟုတ်ကလား ဒုညမုတ်သေးဘူးလူညမုတ်သေးဘူးအဲ့တော့ဒိဋ္ဌိသာပဝါပေါင်းမြောင်များစွာဖြစ်လာတဲ့အတွက်အဲ့ဒီညီနေတို့ဆွဲလာတယ်ဟင်အဲ့ဒီညီနေဆွဲလာတာဗျာအဲ့တော့ပထမဆုံးရောက်တဲ့လူသားသည်ဘာပြောလို့မှနားမလည်သေးဘူးလူသားဖြစ်လာတယ်တို့သားတို့တော့လူတိဋ္ဌာမဖြစ်နိုင်ဘူးလူစစ်တင်ဖြစ်နိုင်နေဘူးအကြောင်းအကျိုးသူဘာသိဘူးလေဘာပြောလို့မှန်းသိသေးဘူးလေတိဋ္ဌာပြီကရောက်ခါသားဟုတ်ကဲ့အဲ့ဒီအနီးမှာပါဝင်ခြင်းကောင်းတဲ့တွေ့လို့ဟိုဒါနမှုလေး သူများလောက်တာလိုက်ပြီးတော့အတူယူသီလာမိုးလေးသူသူများလောက်တာလိုက်အတူယူအဲ့လိုလူယူယူရယူရနေပါလူညင်လေးကိုကြောင်းယူရတာဟင်လူတူဖြစ်ဖို့ဟင်လူသည်သိဖို့ဆိုတာတော်တော်ခင်းနေတယ်ဟုတ်ကလားဟုတ်ပါဘူးအဲ့တော့တိရစ္ဆာန်ဘဝတရားမှတို့လူတဘဝတဘဝရတာဟင်တိဋ္ဌံပြီးအဖြစ်များဆုံးလို့တို့တမ္မာကိုပြောပြစာက ဟင်ဒါပြီးပြိတာပြီးဒုတိယလိုက်ပါဗျာအဲတော့အေးပြိတာလိုက်တဲ့အခါကိုတို့ဒီသားကြီးတယောက်ဆွဲမှသမီးကြီးတယောက်ဆွဲမှအိမ်ကြီးတစ်လုံးဆွဲမှမဟုတ်ဘူးနင်းနေလေးဆွဲအဲ့ဒီနင်းနေလေးဆွဲတဲ့နေရာညှိမှာဒီကနေ့ကလာအဲ့ဒီဆွဲသိကလေးဝင်လာလေဟုတ်ကလားဟဲ့တို့ရန်ကုန်နေတော့ကကြားခဲ့ဘူးလေရွှေချင်မှာဖြစ်ဖြစ်ခဲ့ဘူးလားအခုမဟုတ်ပါဘူးခုဆိုတော့နေပေါင်း60 90လောက်ရှိတော့ဗော အဲ့ဒီမှာတစ်တောတုံတောက်တယောက်ကသူ့တစ်တောထဲမှာသူဘန်ဂလိုလို့ရှိတယ်ဟိုဘူရီတဲ့ဘူသေးပေါ့လေဟင်အင်းအဖောက်ဦးပေါ့လေအဲ့ဒီဘူသေးမှာသူကနေတယ်အဲ့တော့သူ့စီမှာသူ့ခေါ်တော့မင်းစီပေါ့ကွယ်ရှိခိကတော့သူ့ပါတော့ပြောင်းလို့ခေါ်တာပေါ့သူအင်္ဂလိပ်လိုလေမင်းစီမင်းစီကျုံပေါ့သူခိုင်ပေါ့ကျုံလေ အဲ့ဒီလူကတရက်တော့ပေသွားအဲပေသွားတဲ့ကာလကျတော့အဲ့ဒီသူသူတော်သူတို့အဲ့ဒီဘူရဲကြည့်လာရပေါက်ထွက်ကပဒေါက်ပင်အောင်မှာညအကြစကားပြောနေတယောက်တည်းဥမဥမဥမဥမနားထောင်ရင်လူစကားပဲလူတံပဲပေချာနားထောင်လူစကားမဟုတ်ဘူးအဲ့တော့အဲ့ဒီတေတော်ဝန်တော့ပါဟာအဲ့ဒီကောင်မကြုတ်ဘူးအဲ့ဒီပဒေါက်ပင်အောင်မှာရှိတယ်တွားကြည့်ကြတာ တော့မနေ့ကျတော့သွားပြောတော့ပင်အောင်လျှောက်တော့တန့်တူအဲ့တော့တို့ဘူးပါလိမ့်မယ်ဟိုတန်ဘူးလေးကိုဖေးတံဘူးလေးတွေလေဟင်ဖေးတံပေါက်ဘူးလေးတွေလေဝိုင်းဝိုင်းလေးဟင်အဲ့ဒီဖေးတံပေါက်ဘူးတွေဒီတလုံးတို့ကအဲ့ဒီတဲမှာပါချင်တော့ငွေတမှုတဲ့ဟုတ်ကဲ့ငွေတမှုငွေတမှုရှေ့ခေတ်ကငွေတမှုတွေ့ဘူးလားတွေ့ဘူးဟင်ငွေသီးတို့ပဲသီးတို့ဆိုတာတို့ရှေ့ခေတ်ကသုံးရတာလေငွေတမှုရဲ့လား ပြီးတော့မြေဆေးတံတွေ့ဘူးလားပန်းလေးတွေနဲ့လေချစ်ခစ်တုံးလားအဲ့မြေဆေးတံတူဟိုတလုံးနဲ့ငွေတမှုကိုအဲ့ဒီသူဖေးတံပေါက်ဘူးလေးနဲ့မြုပ်ထားတာအဲ့ဒါသွေးလို့တယ်ဗျာအဲ့ဒါသွေးလို့တယ်ဗျာဟင်ဟင်တို့တော့ငွေတမှုတော့ကမှမတူအောင်တို့ရှိတာတို့ကလည်းငွေတမှုလည်းကမှမတူအောင်ဟင်ဟင် သေးတယ်တူးတဲ့ကရတာသူသွဲတရားတွေကကပါဘူးဘယ်နဲ့တော့မကဘူးအဲ့တော့ဟိုမှာကျုံရသူများအိမ်နေရတာအဲ့သူများအိမ်နေရတဲ့ကျုံကဖေးတံမီတစ်လုံးနဲ့ငွေတစ်မူးနဲ့တင်ဟိုမှာပြိတ္တာဖြစ်ရတယ်အဲ့တော့တို့ကိုပြီးကိုပိုင်ဓမ္မတွေကဘလောက်ဖြစ်မတင်တော့သွဲတရားဘလောက်များတော့ပြောရည်တွက်နေပါဘူးဟင်ရည်တွက်နေပါအဲ့ပြိတ္တာအချိန်ကိုဘလောက်များမထင်တော့ကြောက်တော့ ဟုတ်ကဲ့ဟင်ဖြစ်ချင်ညာလားပြိတ္တာဖြစ်ချင်ပါဖြစ်ချင်ပါဗျာဩဗျာမဖြစ်ချင်ဘူးလားပြောလွတ်ပလားကြမင်းတို့လွတ်ပါလွတ်ပါဘယ်လိုလုပ်လို့ကြမင်းတို့ဖြစ်ချင်မလားပြောဟင်ဟင်မဖြစ်ချင်လို့အောင်လုပ်ရမှာပေါ့အဲ့တော့အိမ်ဆိုရဲတယ်နေခွင့်မရှိဘူးတာသမီဆိုရဲလိုက်ခွင့်မရှိဘူးတို့မြေပေါ်မှာလည်း ဟိုယာဝဒမဝဒရှိသလိုသူတို့မြေအောက်မှာလည်းယာဝဒမဝဒရှိတယ်ဟင်တို့စီလူပဲဥမာမဲအိမ်မှာအိမ်ပိုင်နဲ့အိမ်ဆောင်တာရှိပြချမ်းမချမ်းပါနဲ့ဆောက်ဆောင်တာရှိပြအကုန်လုံးပေါ်ကိုကိုယ်ပိုင်သွားရှိပြပြီးတော့ရွာဆောင်တာရှိပြအဲ့ဒါတို့တနေ့တနေ့ကိုသုံးချိန်ပဲကိုယ်နေရာကိုဝင်ခွင့်ရှိတယ်ကိုယ်ရွာကိုယ်အိမ်ကိုယ်မိသားစုစီ မနဲ့နေထွက်သေးတယ်ဗျပြီးတော့နေ့မွန်းတယ်သေးတယ်ဗျပြီးတော့ညနေဟိုတို့နေဝင်ကားစားတယ်ဗျဟင်နေဝင်သေးလို့ခေါ်မှာပေါ့လေအဲ့ဒီသေးသုံးသေးပဲတို့ကိုဆွဲရမြောင်ဝင်ဝေးရှိတယ်ဂျန်တဲ့ချင်းကိုမောက်ထုတ်ပြီးတော့ဟင်အဲ့နာကြီးပြီးရည်ပြီးနဲ့ဩကိုဆွဲတဲ့သားလေးထွက်လာတကားပေါ်ကပြောလိုက်တာအဲသားလေးချင်းကုန်လို့ ရွာထဲပြန်ဝင်သွားတယ်မောဟင်ပြကြတဲ့သားလေးများအဲညနေဝင်တာနီးနာဘာတော့ပစိုးလေးခါပြီးသရွေးထွေးကြရင်ပလက်ချမ်းနေရမှာဟင်တို့လေရှိုရီရောညနေနေဝင်တာနီးနာရွာထဲပြန်ဝင်တော့တိတိုင်းဝင်လာလားဟင်ထမိန်လေးခါလို့ပစိုးလေးခါလို့သရွေးလေးထွေးလို့လားဘယ်လိုဝင်လို့ဟင် ခါဝင်လာတဲ့ကွာဟင်ဟင်ဘာဖြစ်လို့လိုက်မှာကူသားသမီးကိုကိုတွဲနေတာတွေကလိုက်မှာကြသူများမဟုတ်ဘူးဟင်ပသိုးလေးကခါထားပေးသည်ဟုတ်တယ်နေပသိုးလေးမဆရွေးလေးရတယ်ထွေးရသေးတယ်နေဟုတ်ကလားဟင်ဟင်အဲ့ဒါသူတို့လိုက်မှာသို့လို့တကယ်လို့သူတို့လိုက်လာလို့ရှိရင် တွေ့အိမ်နဲ့အိမ်ရှိကိုအိမ်ရှိလေးဝင်ဝင်ပြီးတော့သမင်းလုံးလေးတစ်လုံးတွေ့အဲ့သမင်းလေးတစ်လုံးမဲ့သူတို့ကောက်ယူသွားတယ်စားပြရလာပြီးတော့မိသားစုနာကထားလေအဲ့တော့တို့ကျွာတွေကဘာတော့မြဟင်ညနေညသမင်းစားပြီးလို့ရှိရင်အဲသမင်းသမင်းလုံးတွေကိုလမ်းဘက်မပြစ်နဲ့ဟဲ့မပက်နဲ့ဟဲ့နဲ့ပါသေးတယ်ဟင်အခုရှင်မျိုးတွေသားမှာပြသူများမဟုတ်ဘူး သူကိုရောက်သွဲနေတာတွေလာပါမှာဗျသူများမဟုတ်ဘူးအဲ့တော့ဒီကအဲ့လူတွေသမင်းလုံးတွေဟိုပါတော့ဟိုတို့သမင်းဦးဖေးရည်တွေမပက်မဖြန်းလို့သမင်းမရဘူးဆိုရင်လမ်းပွားရင်းနဲ့တွေ့တဲ့ချွဲကန်းပလိကိုကောက်စားရမယ်ဟင်တကယ်လို့ချွဲကန်းပလိတော့မှအဲ့ဒီရွာကိုပတ်ချလိုက်ပြီးတော့သူတို့အချိန်လေးနဲ့ဒီတော်လေးကထွက်ရမှာမဟုတ်ဘူးလား ပေါင်းလိုက်လို့ထွက်ရမှာလေအဲ့တော့အချိန်လေးကိုအဲ့ဒီဟိုချွေးရန်ပတိမှာမတွေ့ရင်ကြွားအပြင်မှာသွန်ထားတဲ့အငြိကြီးလေးတွေသားပြီးတော့ဒီနေ့ပြည့်ရဲ့သူတို့ပွဲပြီးရမယ်ကျေရာပိတ်တာဘဝပဲဟင်ဟုတ်ဖြည့်ချင်းကြလားဖြည့်ချင်းပါဗျာဟင်မကြောက်နဲ့တော့၆ထားခုံးမတင်နဲ့ဘယ်နဲ့တော့ဘွာကြောက်လားတော့တော့ဘူးတော့ဘွာဟင်တော့ဘွာငြိမ်သွားပြီ ဟင်ဘယ်နဲ့လို့ဆွဲထားတာကဘယ်လောက်ရှိလို့ကြွားထဲမှာဟင်ကိုယ်အိမ်ရောက်တဲ့ပြည်စီကိုပြည်စီပါမဆွဲတဲ့တာပဲမဟုတ်ဆွဲတဲ့တာပဲမဟုတ်ဘူးလားတို့တော့ကြိုးစားပါဝရိယနဲ့ဟင်ဒီလောဘအစဝရိယတွေတိုးလိုက်တာမှာလောဘကိုမထားတော့မှာလူချင်းချင်းထားကြိုးစားဝရိယကြိုးစားမှရမှာတယ်ဟဲ့ထိုင်းလူချင်းတွေလိုရမှာဟဲ့အေးကြိုးစားမှာဘာကြိုးစားတာသူများနဲ့လူချင်းတူအောင်ကြိုးစားဟင် လူချင်းသိမထားနဲ့လူချင်းဆွဲလာမှာပေါ့ဟုတ်ကလားပြီးတော့ကိုယ်အိမ်နေတဲ့ပြည်ပြည်ကိုပြည်စီပါကိုယ်အိမ်နေတဲ့သားကိုသားပါပဲမဆွဲလက်တာပဲဆွဲလက်တာပဲဟုတ်ကလားကိုယ်အိမ်နေတဲ့သမီးကိုသမီးပါပဲမဆွဲလက်တာပဲဆွဲလက်တာပဲမဟုတ်လားပြီးတော့ဆွဲတာကြီးအလကားပဲမဟုတ်လားဆွဲလောင်မှာပေါ့တို့ထင်းလဲဆွဲလို့လောင်မှာမဟုတ်လားထင်းမဆွဲလို့လောင်တာဘယ်နှခါရှိတော့အေးထင်းလိုပဲတို့လဲဆွဲလောင်မှာပေါ့ အဲ့တော့အဲ့လိုအာယုံလေးတွေကိုတုံတအောင်အဲ့ဒီခါကျဟိုတစ်ဖက်ကလောဘရှိသလိုဟိဥမာမဲသူ့ငွေမှာလဲအဲ့ဒီငွေတွေကိုဟိုဟိုလက်ဟိုလက်ဟိုလက်ကနေဟိုကူလာကြတာတွေသူ့မှာလောဘကနေတဲ့ငွေတွေမဟုတ်ဘူးလားမှန်ပါဗျာအဲ့ဒီမှာရှိတဲ့ငွေမြင်လိုက်တာနဲ့ဟိုငွေမှာရှိတဲ့လောဘကိုယ်မှာရှိတဲ့လောဘလောဘလောဘရင်းတိုက်ကြမှာမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့တော့အဲ့ကိုလောဘမရှိအောင်ဒီမှာတတိလေးနဲ့တိုက်ရမှာတယ် ကိုလောဘလည်းတာမယ်သူလောဘလည်းတတ်ပြရမယ်ထင်တယ်လူနေရင်းဆိုလည်းဒီတိုင်းမဟုတ်လားသူမှလည်းလောဘရှိသေးကိုမှလည်းလောဘရှိသေးလောဘလောဘကြီးလိုက်ကြမှာသူလူတွေကကြားကသူ့ဘာလို့အဖီးပြီးတိုက်ခါရတာထင်တယ်ဟုတ်ကလားအဲ့တော့အဲ့ဒီနေရာကြွားတဲ့ရောက်လို့ရှိရင်အဲ့ကူလောဘသူလောဘကိုတတ်နိုင်အောင်လို့တို့ဒီတရဏတီလာပြီးလေ့ကျင့်တာမဟုတ်ဘူးလားမှန်ပါဗျာဟင်ဟုတ်ကလားဟဲ့တနေ့တော့ကိုကြိုက်တိုက်တဲ့အောင်ဖြစ်မလားတိုက်တဲ့ရှုံးဖြစ်မလား ဟင်အဲတတိပုံမူဒီပါလိမ့်မယ်အဲအဲ့ဒီမူဒီလိုမေးတာပေါ့အဖို့တတိယဘယ်နဲ့တော့တိုက်တိုင်းအောင်လားတိုက်တိုင်းရှုံးလားဟင်တိုက်ကြရနဲ့တွေ့မှဒီကိုထုတ်ကြရပါဟုတ်ကဲ့တိုက်စရာကပြန်ထန်လိုက်တိုးတော့မှာဗျဘလူတန်းနေတာဟင်ကြောင်ကြရမှာပေါ့ဟင်ကြောင်ကြရမှာပေါ့အဲ့တော့သူ့ပါတော့လောဘကတံ္ဍရာဆက်ဆက်ပါလာတာလားတိဋ္ဌံဘဝရပါလာတာတဲ့ဒေါသကရောတံ္ဍရာဆက်ဆက်တိဋ္ဌံဘဝရပါလာတာတဲ့ ဟင်တို့လေ့ကျင့်တာကခုမှလေ့ကျင့်တာတင်နေဟုတ်ပါဗျာဟုတ်ကလားမှန်ပါအဲ့တော့ဒုဘကအခုမှပြန်တော်လာတော့ဒုဘတော်လာရေးသမားတင်နေမှန်ပါဗျာတင်းကသူ့ကဖွဲ့ထားပြီသူ့မတတာတွေအများကြီးနေတော်ပါမှာလေတို့ဒီဟုတ်ကလားပြီးတော့သူတို့ကမြင်လိုက်တာနဲ့စိတ်ကူးကပြောင်းသွားတာကိုအာယုံ၆ပါးကုန်လေသွားတာတင်နေမှန်ပါဗျာမောင်းကြံတနာလိုပဲသူတို့ကတို့ကတစ်ခါမြင်မှတစ်ခါမှတစ်ချက်ပဲရှိတယ် ဟင်သူကရှမ်းတူမီတော့ပဲရှိတယ်တစ်ချက်ဖောက်လေးဟင်တော်လန်ရေးလဲလုပ်ပေးတယ်ကင်ထားတာကတစ်ချက်ဖောက်တူမီတနာဟင်ပြီးတော့တဏှာကြီးတောက်ထိုးလွယ်ပြီးငေးမိငေးရလုပ်နေတော့ပြနေတော့ဟင်ဟင်တိုက်တိုင်းအောင်ဖြစ်ဖို့နေနေတာပါခင်ဗျားတို့သုံးပန်းဖြစ်ဖို့များဟုတ်ပြနေတော့တိုက်တိုင်းအောင်ဖြစ်မှာလားသုံးပန်းဖြစ်မှာလားဟင်ဟင်ဟင် တိုက်တိုင်းအောင်ဖြစ်မှာလားသုံးဆဖြစ်မှာလားဟုတ်လားမင်းတို့လည်းမရတော့ပါဘူးဟင်ဟင်တိုက်တိုင်းအောင်လို့ဖြစ်နေပါမဟုတ်ဘူးဘယ်လိုတိုက်တိုင်းမှဖြစ်မှာပေါ့ဗျာမှန်ပါဗျာဟင်ตาလေးကညာသူလူကြီးနာမရလို့မျက်နှာညူသွားပြီဘယ်နဲ့နေတော့နေမတိထိုင်မတိနေမှာအဲသမီးလေးအမှန်သူလူကြီးနာမရလို့ညာမျက်နှာညူရင်ဘယ်လိုနေမလို့နေမတိထိုင်မတိနေမှာပါသုံးပါကြီးဟာဟင် တိုက်ပွဲရေးကောက်ကုန်လို့ဖြစ်တော့ဟုတ်ကလားဗျဟင်ဟင်ပါခိုင်းတာတို့လုံနေရတာသမီးခိုင်းတာလုံနေရတာဗျခုဟင်တို့သားကြုံသမီးကြုံမဟုတ်ဘူးလားဟင်ဟင်ဘယ်လိုဟုတ်လားလေချူဒီမီးလို့ရအောင်ဟင်ဟင်အဲ့ခဏတို့ဝတ်လေတာဟင်အဲ့ထမင်းသောက်ထိုးဝတ်နေကြတာလေပစိုးသောက်ထိုးဝတ်နေတာ ဟင်ကိုမေကိုဖေတို့ကတော့သားတို့သမီးတို့ခိုင်းတာတော့ဟင်ဟောသားသမီးကြတော့အမေလိုဖေလိုထားတော့တယ်ကော အမေဖေကိုပွဲနေရသလိုထင်ဟုတ်လားဟင်ကြောင်းညင်ဖြစ်မနေပြီဘူးလားဟင်မိဘကြတော့သူကသားတို့သမီးတို့ငွေလို့ဆူလာတာမဟုတ်လားသူတို့ခိုင်းတာလာတာမလားတို့ကအဲ့ဒါဝတ်လေတာဗျဟင်ခုသားသမီးကြတော့အမေလိုဖေလိုကျွတ်တော့ကိုပွဲနေရတာထင်တယ်ဗျအဲ့လိုဝတ်လေတာထင်တယ်ဟင် ပြောမြန်နေသောထိုးလို့မဟုတ်ဘူးလားဟင်အဲ့ဒါတို့သုံးပါဖြစ်နေတာဗျအဲ့ဒါသုံးပါဘဝရောက်သွားတာဟုတ်ကလားဟင်ကဲဘယ်တော့နိုင်မလို့နိုင်အောင်တိုက်နိုင်မှာနိုင်အောင်တိုက်နိုင်မှာမလားဟုတ်လားမီးလို့ရောက်ပြီလူပြတိုက်ချင်မှမပေါ်ဘူးတို့စီလည်းလာပြီးတော့ဟင်တင်နန်းလည်းလာတက်ပြီဟင်တင်နန်းလာတဲ့လူလည်းတင်နန်းပေးရသေးတယ်ဘယ်နဲ့တို့တိုက်ချင်မှမလားကိုရောက်ဖို့ရှိကုန် အခုဘယ်နဲ့တော့ဘယ်နဲ့တော့နိုင်မမလားဟင်တိုက်မလားတိုက်ပါဟင်ဟင်ဟင်နိုင်အောင်တိုက်အောင်အင်ဂျာပါပြီလေပတ်ပြရမယ်သမီးတို့လည်းအင်ဂျာပါရမယ်ဘယ်လိုအင်ရောက်ထာနဲ့တားမြင်တာနဲ့ပို့ပတ်ပြရသမီးမြင်နဲ့ပတ်ပြရမယ်ဘယ်လိုတတ်နေမှာမလဲအမေကြီးရဲ့သတိနဲ့တားပါဟင် သားဆိုတဲ့ငါသားဆိုတဲ့အစွဲကိုတတ်ပြရမှာပါတာမှာမဟုတ်ဟင်ငါသမီးဆိုတဲ့အစွဲကိုတတ်ပြရမှာဟင်ငါသားဆိုတဲ့အစွဲရှိတာနဲ့ခုနကတဏှာကခိုင်းတော့မှာတို့ဟင်ခိုင်းမှာဟင်ဟောတို့ပါတော့မြဟိုအာကစားသမားတွေကြတော့ဟိုအပြီးအာကစားဖြစ်စီဘောလုံးအာကစားဖြစ်စီလက်ဝီအာကစားဖြစ်စီ အားနည်းသူနဲ့အားကြီးသူဘယ်သူနိုင်တော့လဲအားကြီးသူကနိုင်ဟုတ်ကဲ့ဟုတ်ပါဟင်အာဂသာသမားပါလေဟုတ်ပါဟင်အဲလက်ဝိသမားပါလေအားကြီးတဲ့ဘက်ကနိုင်တာထင်တယ်မှန်ပါတို့ဒီကြတော့အချစ်ကြီးနဲ့အချစ်သေးဘယ်ကနိုင်မယ်ထင်တော့ဟဲ့ဘယ်ဟာရှုံးပြရတော့ဟဲ့ချစ်ကြီးကနိုင်ပါဟုတ်မိဘနဲ့သားသမီးမိဘကအချစ်များတာပေါ့လားသားသမီးကမိဘလောက်ချစ်ဘူးဘယ်သူကရှုံးပြရလဲမိဘရှုံးပြရအာကြီးတွေရှုံးနေပဲမှန်ပါဟုတ်ကဲ့မှန်ပါဘယ်လို ဟင်ဘယ်နဲ့တော့ညလေးနေနေရလည်းမေးကြည့်ပြအာကြီးတွေကရှုံတာဟုတ်လားဟင်ဟုတ်ဘယ်နဲ့တော့တစ်ခါကရှုံတယ်အဖိုးနဲ့ဖွာပဲတစ်ခါရှုံတယ်အာဘယ်ဘက်ကအာကြီးလို့ဆိုသေးနဲ့ဖွာပဲတစ်ခါရှုံလို့တော့အာကြီးတဲ့ဘက်ကရမ်းသူ့ရဲ့ပြည်နေပြီဟင်ဟုတ်ချုံပါဘူး你不会呀？没安排没安排，不学不来，只忙碌。

ဟိုတရားတော်ပြည့်နေဟိုတရားပြည့်ဖို့ပြောတာမဟုတ်ဘူးအစွဲကိုဖြတ်ဖို့ပြောတာဟိုတရားတော်ဟိုတရားတော်လုံအောင်ပါပဲဟိုတရားတော်ပူနေဒီပူကူခံရပြီဟုတ်ကလားဟိုတရားတော်မပူနဲ့ပူကူခံရမယ်ဟိတာယုံသမီးယုံခံရတာကတမျိုးထဲကကိရိတာယုံခံရမှာကတမျိုးနှမျိုးခံရမှာပြီးတော့ပြည့်စုံပါမှာဘူလောမခံရတာတမျိုးတန္တရာမခံရတာကတမျိုးနှမျိုးရှိတယ်ဟုတ်ကလားဟိ ပြီးတော့ကိုယ်ကြည့်တယ်ဟိုလူလူဘဝတုန်းကဆိုရင်ကိုယ်စိတ်တရားတမ်းတမ်းနေခွင့်ကိုယ်သားသမီးရလာတဲ့သားသမီးစားဖို့ရတော့မတရားတွေအများကြီးလုံးဝဟုတ်ကလားဟိမှန်ပါဗျာဟင်မတရားတာလည်းအများကြီးလုံးဝမယ်ငင်းရတာလည်းအများကြီးလုံးဝမယ်အဲ့ဒါဟောတို့အခြေကြီးလို့ဗျာဟင်ဟင်အခြေကြီးတော့တို့တစ်ဖက်သားလိုက်သွားတာထင်တယ်ဗျာကိုသားကောင်းစားပြီးရကိုသမီးကောင်းစားပြီးရအဲ့လိုဖြစ်တာထင်တယ်ဟင်အဲ့တော့တို့သီလလေးကျင့်နေဆိုတာအဲ့ဒီနေရာတွေမှာကိရိတာကိုနိုင်ဖို့ ရွာထဲရောက်တော့လေဘယ်အာယုခံစားခံစားခံစားတဲ့အာယုကိုအာယုမှန်ပြီးတည့်တယ်ရဖို့ဟုတ်ကလားဗျအဲ့တော့ဒီလာယူတယ်ဟိုတရဏဂုံပွားတယ်လေ့ကျင့်တယ်ဆိုတာအာယုခံစားတတ်အောင်ပါအာယုကိုဆုံးလို့ဖို့မဟုတ်ပါဘူးဟုတ်ကလားမှန်ပါဗျဟင်စီဝါရှာတတ်အောင်ပါတရားသဖြင့်ဟုတ်ကလားမှန်ပါဟင်စာနေတဲ့ဓမင်းလုတ်ကလေးတွေကရုပ်ဓမင်းလုတ်ကလေးတွေဖြစ်အောင်ပါဟင် ငွေထမင်းလို့မဖြစ်ရအောင်တို့ယုံထမင်းလို့ကြတော့ဟိုမြတ်တို့ကစုံရွတ်တို့ထင်တယ်ဟိစားပြီးသူ့မှာအကျွေးတင်အောင်မလားဟိအဲ့ငွေထမင်းလို့ကြတော့ကြွက်တီဖားတယ်မဟုတ်လားဟိအဲ့တော့ငွေထမင်းတလုပ်ပြီးငွေထမင်းတနာပြီးတဘဝပြန်ပြီးစားရမှာဟိဟုတ်လားဟိအဲ့တော့တို့ငါတဘောပေါ်ပြီးငါကောင်းစားပြီးရောငါသမီးကောင်းစားပြီးရောငါသားကောင်းစားပြီးရော အဲ့ဒီသိတိအာကြီးလာလို့ရှင်တို့မတရားလုပ်ရလို့ရှင်ဒီကံနေမကျိုးပေါက်ဘူးလားကျိုးပေါက်ပါဘူးသူ့ဘဝရောက်တော့ဟင်လူလူကျင့်တတ်ဖို့ရဆောင်ရွက်ထားတဲ့ဒီသိက္ခာပုဒ်တွေမဟုတ်ဘူးလားအေးကံဒီချိုးပြီကံဒီကျိုးကြပြီဆိုလို့ရှိရင်တို့အစွဲနဲ့ကျွေးတင်မယ်တစ်ဖက်ကမကျင်တတ်တော့ကျွေးတယ်ဟုတ်ကလားဟဲ့ဟင်အဲ့ဒါဆိုငွေထမင်းလို့ဖြစ်သွားမှာပေါ့ဟင်ဟင် ဒီတရားသဖြင့်ပြီးွားရှာရင်အဲသီလမချိုးပေါက်ဘဲနဲ့ပြီးွားရှာရင်အဲ့ဒါယုံထမင်းလို့ဟင်သီလတွေယူပေါက်ရင်အဲ့ဒါမွေထမင်းလို့ဒီလိုဟင်ယုံထမင်းလို့ဖြစ်မလားမွေထမင်းလို့ဖြစ်မလားဟင်ဟင်အဲဒုရွာကဖိုးကျော်ရှင်မပါဘူးထင်တယ်ဖိုးကျော်ရှင်ပါသေးလားပါပါအဲမပါဘူးသူတင်ပြောဟင် 阿婆就是爱爱弄啊走路新鲜，呃，多少担心哪来的？别人啊，毛的你多苦，毛的你巴拉的呀，碰到你个小鬼子，哎，你别找了，我别找了来的。阿婆就是爱爱呀，毛的你家干啥？好听的，本来龙飞来挂不成的。你，阿婆就是喜欢笑啊。你，你，多好的话，听不？阿婆没龙家路。你，本来龙飞。你。 ဖက်လိုက်ပါပြီတစ်ဖက်ပေါ်မှာအာကြီးသွားတော့တစ်ဖက်မှာရည်စည်းတိုင်းတစ်ဖက်ပေါင်းဖုံးမှာကြီးတယ်ပဲဟုတ်ကလားတစ်ဖက်ရည်စည်းတိုင်းတစ်ဖက်ပေါင်းဖုံးမှာပဲဟုတ်ကလားအဲ့တော့သူဘယ်အာယုံခံစားခံစားခံစားတဲ့အာယုံလေးပေါ့ဟိုအာယုံမှန်လေးတည့်တယ်ရအောင်ကိုယ်ပိုင်စိတ်ကလေးနဲ့ပေါ့ဟင်ကြိုက်စိတ်မပါစေရစိတ်ကလေးမှကြိုက်တာမကပ်ဖဲနဲ့စိတ်ကလေးမှမုန်းတာမကပ်ဖဲနဲ့ အာယုံမှန်လေးတဲ့တဲ့ရအောင်တို့ပဲဒီကတွေကလေ့ကျင့်ရမှာဗျကြောင်ရောက်တဲ့အခါတရဏဂုံနဲ့ပွားပြီးမြင်းမြင်းနဲ့ကြားကြားတယ်အဲ့ဒါတရားနှလုံးသွင်းတာပါဗျဓမ္မတရဏကိစ္စမိတ်ပါပဲဗျပုဂ္ဂလာဗျဒါမလို့မြေတားပွားပြီးနင်းနေဗျဒီကနေ့ဆိုရင်သိကလေးကိုဟိုတခြားအာယုံကိုအဖို့လွတ်မခံမဲနဲ့ဟောဖရာအာယုံဖြစ်ဖြစ်တရားအာယုံဖြစ်ဖြစ်သံဃာအာယုံဖြစ်ဖြစ်အဲ့ဒီအာယုံလေးနဲ့တတိလေးမလို့ ပြောရင်လည်းတတိလေးမလို့ပြနားထောင်လည်းတတိလေးမလို့ပြစားလည်းတတိလေးမလို့ပြပွားလည်းတတိလေးမလို့ပြအဲ့လိုနေထားရမယ်ဟင်အဲ့ဒါမှတို့ပါတော့ဒီမှာလေ့ကျင့်ကအောင်မှာပေါ့လေ့ကျင့်ကအောင်မှဟိုကြတော့တိုက်တိုင်းအောင်ဖြစ်မှာပေါ့ဟင်အဲ့တော့တို့ဘုရားလက်ထက်တုန်းကရာသကြိုးမှာတုပ္ပဗုဒ္ဓဆိုတာပါဠိလိုပြောတာနော် တုပ္ပဗုဒ္ဓဆိုတာအိပ်ပျော်သူတွေအေးပြက်လောက်အောင်နှောင့်ရှက်တဲ့ပုဂ္ဂိုလ်လို့ဒီပဲရဟင်သူမို့တုပ္ပအိပ်ပျော်တာပြောတာဗုဒ္ဓကနိုးကြအိပ်ပျော်သူတွေနိုးအောင်လုပ်တဲ့ပုဂ္ဂိုလ်လို့ခေါ်တယ်သူကဟိုနိုးနေတဲ့ပုဂ္ဂိုလ်နိုးအင်ကြီးရာခြင်းဖြစ်ဘူးဒီနာဟိုတို့ရန်ကုန်မြို့ကြီးကြတော့ဟိုဟွာခေါ်တာဘဲဘဲအင်ရှိမှာသင်ဝင်ကြီးတွေလေ

အဲ့လောက်သူကနူးနေတဲ့ပုဂ္ဂိုလ်အဲ့ဒါတနေ့တော့ဘုရားရှင်ရာသီယူပြီးဝတခြားဌာနကနေပြီးတော့ဒေသသားတွေလည်းရင်းနဲ့ဖြတ်သွားဖြတ်သွားပြီးရာသီယူနဲ့မနာမကန်တော့ဟုတ်တယ်မှာခိတ္တတရင်တော့နေအဲ့တော့ရာသီယူမျိုးသူမျိုးသားတွေကဘုရားရှင်နဲ့နောက်လိုက်ပြီးကြွာလာတဲ့ဆိုတော့တခါတည်းသူတနာပေါ်လေတရားနာဖို့လူကိုတမ်းဖို့ သွားကြအဲ့တော့အေးပိဋကဗုဒ္ဓကြီးကလည်းပိဋကရှုပ်ရှုပ်တုတ်တုတ်တုတ်တုတ်နဲ့သွားတော့အာဒီနေရာမှာမင်္ဂလာဆောင်လားအဆလိုလားတခုခုပဲဒီနေရာမှာငါသွားတောင်းလိုက်ရင်တခါတည်းနဲ့သူအသာရမှာပေါ့ဟင်တခြားနေရာဆိုရင်တေးတဆင်းလိုက်ပြီးတော့ဒီသမင်းကြဟင်းကြံလေးတောင်းအောင်ပါဟုတ်အဲ့တော့လူများများသွားတဲ့နေရာသူလည်းနောက်ရောက်ခံလိုက်သွားဟင်လူနာလည်းကမလိုက်နိုင်ဘူးသူ့ဟာကျနန်းထာက ရှစ်ခုနေတော့ခုနေတော့တုံတာလေအဲတော့မလှမ်းမကန့်လိုက်သွားတာပေါ့တုံးအုပ်ထဲရောက်တဲ့ကာလကျတော့သူသွားတာကတော့အသားအတွက်သွားတာလားဟိုကျတော့ဖျားသွားတွေ့နေတယ်ဟင်သူသွားတာကတော့အသားအထင်လို့သွားဟိုကျတော့ဖျားသွားတွေ့သွားပြီးတော့အာငါဒီနေ့အသားတော့ကိုတောင်းလို့စားလို့ရှိရင်လည်းပဲတည့်ရစာပဲရမယ်အဲ့တော့မစားခြင်းကြီးကွာဒီနေ့တည့်ရတော့ ဖယားနဲ့တွေ့တော့ငါတရားနာမယ်အဲ့တော့လူဒီနာကတော့သူသွားပြီမနာနိုင်ဘူးသူ့နာတယ်ရှင်တယ်လေလူရောင်ကိုမပြနိုင်ဘူးတခုသောခြုံကြပေါ့ဖယားရှင်ဒီကိုအနာမရောက်နိုင်နဲ့လေအောက်ကကြမယ်ခြုံကြတဲ့ဟာတွေသူကတရားနာတယ်အဲ့တော့ဘုရားရှင်ကတရဏဂုံနဲ့သီလအကြောင်းကိုဟောဟောတော့အဲ့ဒီဟောတဲ့နေရာလေးမှာကိုကအတန်းဒီကနားထင်တယ်အတန်းကလာတိုက်တာထင်တယ် နာကအတိုက်ခံရတာတင်တယ်ဟိဟိအတန်လေးရဲ့တူတူသလိုနာမှာလှုပ်ရှားဖြစ်ပြမရှိနိုင်ဘူးလားဟိဟိအတန်ကျင်းကျေတော့နာမှာခံရတဲ့လှုပ်ရှားဖြစ်ပြမရှိနိုင်ဘူးလားဟိဟိဟိအတန်လေးကဒီသကလုံးပြောရင်နာကလည်းဒီတန်မကြမှတင်တယ်ဟိပြီးတော့အတန်ကတလုံးထွက်စကားတလုံးထွက်မှကြားတာလေတလုံးကြားတာတင်တယ်ဟိအဲ့တော့အတန်ရဲ့တိုက်ခိုက်မှုအတူအကျဲ အဲစကလုံးပုံစံတိုင်းဒီနာမှာခံရတာမဟုတ်ဘူးလားအဲ့ဒါတတိလေးနဲ့ကနာတာဗျနိုင်နိုင်နဲ့ဒီမှာတရားတွေ့သွားတာဟင်တရားတွေ့သွားတွေ့ကြတော့တို့စာတော့ဟိုတရဏဂုံတီးတယ်ဆိုတော့တောတပံဆင်းကိုရောက်သွားပြီဆိုလို့လေတရားနာရင်လည်းသူလေဟင်အဲတရားနာရင်လည်းခုနကတို့ဘာလို့တရားရသွားတယ်ဆိုတော့တို့လူနာတာမဟုတ်ဘူးဒီအတန်ကို အပြင်ကနားနေသလိုအတွင်းကအတန်ရဲ့သဘောကိုနားနေတာရှိရသေးတယ်ဟင်သကလုံးကိုကြား၍အတန်ကိုသဘောကိုနားရတယ်ဟုတ်ကဲ့သကလုံးကိုနားကကြားရင်ဘာပြောလဲဘာဆိုလဲသူ့အိဗယ်ကိုအများကြီးသူသဘောပေါက်သွားတာကိုနားတယ်လို့ခေါ်တာဟုတ်ကဲ့ကြားတာတခြားနားတာတခြားဟုတ်ကဲ့ဗျာအဲ့ဒီမှာသူ တို့တရဏဂုံတီးသွားတော့ပရိသတ်တွေပြန်သွားဘုရားရှင်တို့သူကြောင်းတော်သွားအဲ့သူသူ့ကိုတပြည့်တော်ကိုဘုရားရဲ့တပြည့်ဖြစ်မှတ်ပါတပြည့်တော်ကိုခုချိန်ကစားပြီးအသက်ထဖို့တရဏဂုံလုံးမတီးသူဖြစ်ကိုမှတ်တော်မူပါအဲ့ဒါကြီးလိုက်ပြီးတော့ဝတ်တာတော့ရှောက်ချင်တာပေါ့ဘုရားကျေးဇူးတည်တာကိုသူတရားနာရင်လည်း သူခုနသောတာပန်ဖြစ်သွားတာကိုအဲ့တော့တန်ဃာတွေတော်တွေနောက်ကလိုက်လို့ရှိရင်လည်းပဲသူ့အနံဘက်တင်လဲဆိုတော့သူ့ကြောင့်တန်ဃာတော်တွေနောက်ရက်ဖြစ်မှာလေသူသူအဲ့တော့တန်ဃာတော်များနဲ့သူနဲ့ခုနဘုရားရှင်နဲ့သူနဲ့တော်တော်လေးဝေးနေရတယ်သူကနောက်ရောက်ခံပြီးလိုက်အဲ့တော့တရားမင်းကြီးကပန္ဒုကပလာကြောက်ကြောက်ဖြာကြီးတင်းတယ် အဲ့တော့ကြောက်ဖြာကြီးပဲတင်းနေရှုပ်နေရှိသလားအဲ့ဒါတင်သားတဲ့စကားကွလူပြည်မှာဘာဖြစ်နေတယ်သိချင်ရင် तू ကအဲ့ဒီကြောက်ဖြာကြီးပေါ်သွားပြီးတော့ဖူးဆန်တယ်ဖူးဆန်လိုက်လို့ဒီကြောက်ဖြာပေါ် तू နေလိုက်လို့သူ့စိတ်မှာကနာမငြိမ်သိပါတော့ဟင်စိတ်ကလေးမှာမတင်မကျဖြစ်နေရင်လူပြည်တစ်ခုဖြစ်နေလို့ तू ကဒါလေးသိတာအဲ့ဒါကိုကြောက်ဖြာတင်းတယ်လို့စာဟာဆိုတာကြောက်ဖြာကြီးကတော့ရော့သွားတင်းသွားတာမရှိပါဘူးကြောက်ဖြာကြောက်ဖြာတော့ တွေ့တော့အဲ့ဒီနေရာကိုတက်နေလိုက်သူ့စိတ်ကလေးကနေမတိတိုင်မတိဖြစ်နေဒါလေးပြောတာလူပြည်မှာကောင်းတာတခုထူးခြားနေတယ်ဟိုကနေမတိတိုင်မတိဖြစ်နေတယ်လူပြည်မှာဟိုကျိုးလုံနေတဲ့ကံကျိုးလုံနေတဲ့အယုတ်တီအများနေလေသူ့မှာနေမတိတိုင်မတိဖြစ်နေတယ်သူကဒီလောကပေါင်းရှောင်နေရတာဟုတ်ကွအဲ့ဒါဘာဖြစ်တာလုံးကြီးတော့ဩတုပ္ပဗုဒ္ဓအနုကြီးဘဝကနေပြီးဟင်အနုဖြစ်ပါရဲ့နဲ့ဟိုမှာသောတာပန်ဖြစ်သွားတာဟုတ်ဗျာ တရဏဝတီသွားတာကိုဗျဟုတ်ကလားအဲဒီပုဂ္ဂိုလ်ထူးကြတာပဲကိုအဲ့တော့ तू तू ဖျားယူသွားပြီးတော့တပည့်အဖြစ်ကိုအတိမပြုတ်ကိုရှောက်မလို့သွားတာကိုအဲ့တော့ तू တရဏဂုတီတာဟုတ်မဟုတ်ဟုတ်ကလားဟင်သူ့မှာရှိနေတဲ့လောဘကို तू နိုင်တာဟုတ်မဟုတ်သူ့မှာရှိတဲ့ဒေါသကိုနိုင်တာ तू ဟုတ်မဟုတ်ငါသားမယ်အဲ့ဒီတို့အဲ့ဒီခေတုံကလည်းပဲဖျားမကြည်ညိုတဲ့တိုင်းပြည်တွေလည်းရှိပါသေးတယ် ဟင်ဖះမကြည်ညိုတဲ့ပုံကိုယ်တွေလည်းများကြီးပါဟင်ခက်ပြိုင်သွားအဲ့ဘယ်ဖြစ်ဖြစ်အပြိုင်ဆိုင်သွားကြည်နေတာပဲအဲ့ဖះလက်ထက်ကလည်းငါဖះသူဖះနဲ့ဖះပြိုင်နေအများကြီးပူရဏကတပါတို့မဂ္ဂလိဘောတာလာတို့ဆိုတာမရှိဘူးလားဗျာဖះတိုင်နေလေအရှိနေကြတာပဲအဲ့တော့ဖះနဲ့ဆန့်ကျင်ပဲဖြစ်တဲ့တိုင်းပြည်ကဘယင်ဖြစ်ကိုသူကဖန်ဆင်းပြီးစစ်အင်္ကာ၄ပါးနဲ့အဲ့ဒီဖះနဲ့ သူ့တိမ္မာဗုဒ္ဓเจ้าကိုဖြတ်တားတားလိုက်တယ်ဟုတ်ကလားဗျာသင်္ငါလေးပါးဆိုရှိခေပြောတာပေါ့လေသင်တတ်တယ်မြင်တတ်တယ်ယထာတတ်တယ်ဟုတ်လားခြေဝင်တတ်တယ်ထောက်လန်းကြီးကြတော့သင်္ငါလေးပါးလည်းမပါတဲ့အတွက်ပြစမန္တတာလို့ရှိခေကတော့ခုခေတော့ထောက်လန်းကြီးပေါ့ရှိခေကတော့ပြစမန္တတာဟင်သိချီတဲ့နေရာကြတော့အေးသင်္ငါလေးပါးနဲ့ချီရတာဟိုးတခါတည်းတပ်ပေါင်းကြီးကိုဒုတယ်ပူပါနဲ့ သူကတခါတည်းစင်တော်ဘောကပရင်ကတရားမင်းကပရင်အောင်ဆောင်းလာတာကိုအဲဒီမှာဒါတော့တုတ်တော်ဘုရားရှေ့တွေးနိုင်ဦးမလားတွေးနိုင်တော့ကြားတယ်အဲပင်ဘသူလည်းမင်းအဲကျွန်တော်ရာဇယူပြီးကတုတ်တော်ဘုရားပါပင်ဘသွားမလို့ကျွန်တော်ဘုရားရှင်တွေသွားမလို့အဲ့တော့သင်ပါလို့သွားမှာတော့အဲ့ဒါဘုရားမဟုတ်ဘူးလူတွေကို ကြားကောင်းအောင်ညာသားနေတဲ့ပုဂ္ဂိုလ်သင်ဖျားမဟုတ်ဘူးသူဟောနေတဲ့တရားတွေကလည်းလူတွေဆွဲဆောင်တဲ့တရားတကယ်တရားမဟုတ်ဘူးသူ့နောက်လိုက်နေတာလည်းသူ့ထင်ကြီးလို့လိုက်နေတာတကယ်တန်ခါမဟုတ်ဘူးသူ့မသွားနဲ့အဲ့ဒီပဲသွားလို့ရှိရင်ငါတို့နဲ့ရန်သူဖြစ်တဲ့ဖျားစီသွားတဲ့အတွက်သင်ကိုတားရလိမ့်မယ်ဟုတ်ကလားမသွားဘူးဆိုရင်တဲ့ ငါမင်းစီးစိမ်တဝက်ပေးမယ်ကဲဟင်ဒီကပြောင်းလဲတော့တတ်မယ်ဆိုရင်ကြောက်စိတ်ထင်တယ်ဟဲ့ကြောက်စိတ်ဝင်လာရင်ခုနဒေါသမဟုတ်လားဟင်သူ့တို့ဆုံးတဲ့ဒေါသလို့ခေါ်တယ်သူ့တို့ဆွဲသားဆိုကိုတက်ကြွတဲ့ဒေါသလို့ခေါ်ကြောက်စိတ်ဝင်လာရင်ဒေါသဝင်လာတယ်ကြောက်တာနဲ့စိတ်နဲ့တွဲပြီးသွားပြီထင်တယ်ဟင်အတားဆုံးသာဓု